ခန်းကြီး38အငယ်1မှ73တဖန်သာရဖျား၏နှုတ်ကပတ်တော်သည်ငါစီသို့ရောက်လာ၍အချင်းလူသားယောရှပြည်မေရှက်ပြည်တုပလပြည်ကိုအစိုးရသောမာဂောကပြည်သားဂောကမင်းတစ်ဖက်၌မျက်နာထား၍ပရောဖက်ပြုလေအရှင်သာရဖျား၏အမိန်တော်ကိုဆင့်ဆိုရမည်မှာယောရှမေရှက်တုပလပြည်တို့ကိုအစိုးရသောအိုဂောကမင်းတင့်တစ်ဖက်၌ငာနေ၏ တင့်ကိုငါပြန်လာစေမည်တင့်ပါယိုးကိုတန်ကျိတ်နှင့်ချိတ်ပြီးလျင်တင်မှဆ၍ထူးဆန်းသောလက်နက်စုံအမျိုးမျိုးကိုဆောင်သောသူဒိုင်းလွှားပါ၍ဓာကိုလက်ဆွဲသောသူအလုံးချင်းများနှင့်မြင်းမြင်းစည်းသူရဲ့ဘူချီအပေါင်းတို့ကိုငါဆောင်ခဲ့မည်အတီးအတီးဒိုင်းလွှားကန်၍တန်ခမောက်လုံးကိုဆောင်သောပေရတိပြည်သားကုရှပြည်သားဖုဒပြည်သား ဂေါမာနှင့်သူ၏တပ်များမြောက်ပြည်သားတောဂါမအမျိုးနှင့်သူ၏တပ်များအလုံးအရင်အပေါင်းတို့သည်တင်နှင့်အတူလိုက်လာကြလိမ့်မည်တင်သည်မိမိ၌စုဝေးသော လူအလုံးရင်းများနှင့်တကွကိုကိုပြင်ဆင်လော့ပြင်ဆင်လက်နေလော့သူတို့ကိုစောင့်လျက်နေလော့ကြာမြင့်စွာ ကာလလွန်ပြီးမှတင်သည်အုပ်ချုပ်ရသောအခွင့်ရှိလိမ့်မည်ဓာဘေးနှင့်လွတ်၍လူအမျိုးမျိုးထဲက နှုတ်သောပြည်သားကြာမြင့်စွာစိတ်ညံလျက်နေသောဣဒရေလတောင်တို့ အပေါ်သို့တဖန်ဆောင်ခဲ့သောပြည်သားတို့ရှိရာသို့ နောင်ကာလ၌တင်သည်စစ်ချီ၍လာလိမ့်မည်ထိုပြည်သားတို့သည်လူအမျိုးမျိုးထဲကနှုတ်ဆောင်သောသူဖြစ်၍တပြည်လုံးငြိမ်ဝှက်လျက်ရှိနေသောအခါတင်သည်မိုးတဲ့မုန်တိုင်းကဲ့သို့တက်လာ၍တင်၌ပါသမျှသောတပ်သားအလုံးရင်းနှင့်တကွ ထိုပြည်ကိုမိုးအုံတကဲ့သို့ဖြစ်လိမ့်မည်အရှင်သာရဘုရားမိန်တော်မူသည်ကားထိုအခါတင်သည် အရာရာတို့ကိုအောင်းမေ့၍မကောင်းသောအကြံကိုကြံစီလျက်ရွာစနပုတ်များသောပြည်မြို့ရိုးမရှိတကယ်ချင်းနှင့်တကားမရှိစိုးရင်စရာအကြောင်းအလင်းမရှိငြိမ်ဝတ်သောပြည်သားတို့ရှိရာသို့ငါချီသွား၍သူတို့ဥစ္စာကို လူရဲ့သိမ့်ယူမည်အရင်စိတ်ညံ၍ ယခုလူနေသော အရတ်တို့ကို၎င်းလူအမျိုးမျိုးထဲကစုဝေးသဖြင့်တရိษံများနှင့်ဥစ္စာများကိုရတတ်၍ပြည်အလယ်၌နေသောသူတို့ကို၎င်းတိုက်မိဟုကြံစီလိမ့်မည်ရှေဘပြည်သားဒေတံပြည်သားတာရှုကုံတယ်များရှင်သေးပြူအပေါင်းတို့ကကိုရိုဒီသူ့ဥစ္စာကို လူယူခြင်းငှာလာသလိုသူ့ဥစ္စာကိုဝေငှ၍ရွှေငွေကို၎င်း တရိษံများနှင့်ဥစ္စာများကို၎င်းတိမ့်သွားလျက်များစွာလူရဲ့ဖြစ်စည်းခြင်းဟာအပေါင်းတင်းကိုစုဝေးစေပြီလို့ဟုမေးမြန်းကြလိမ့်မည်အငယ်14မှ23တို့ဖြစ်၍အချင်းလူသားပရောဖက်ပြု၍အရှင်သာရဖျား၏အမိန်တော်ကိုဂောဂအားဆင့်ဆိုရမည်မှာငါ၏လူဣဒေလအမျိုးသားတို့သည်ငြိမ်ဝတ်စွာ နေသောအခါတင်သည်တည် မြင်းစည်းသောသူအလိုရင်းအပေါင်းအာကြီးသောစစ်သူရဲ့အပေါင်းတို့နှင့်တကွမြောက်မျက်နှာမှခြိလာမည်ပြည်ကိုမိုးအုံတကဲ့သို့ငါ၏လူဣဒရေလအမျိုးသားတို့ကိုတဲ့၍တိုက်လာမည်နောင်ကာလတွင်ငါ၏ပြည်တစ်ဖက်၌တင့်ကိုငါဆောင်ခဲ့မည်မဟုတ်လောအကြောင်းမူကားအိုဂောက လူအမျိုးမျိုးတို့မျက်မှောက်၌တင့်အားဖြင့်ငါသည်ချီးမြှောက်ရာသို့ရောက်သောအခါသူတို့သည်ငါကိုတည်ရကြမည်အကြောင်းဒီ အရှင်ထာဝရဘုရားမိန်တော်မူသည်ကားငါသည်စစ်ချီစေမည်ဟုလွန်လေပြီးသော ရှေးကာလ၌ပရောဖက်ပြုသောငါဤဂျုံဣဒရေလပရောဖက်တို့အားငါသည်ဗျာဒိတ်ပေးသောအခါတင့်ကိုရီမှတ်သည်မဟုတ်လောအရှင်သာရဖျားမိန်တော်မူသည်ကားထိုကာလတွင်ဂောဂသည်ဣဒရေလပြည်ကို တိုက်လာသောကာလကငါသည်ဒေါသအရှိန်ထ၍ အမျက်ထွက်လိမ့်မည်အကယ်စင်စစ် ထိုအခါဣဒရေလပြည်၌ကြီးစွာသောလှုပ်ရှားခြင်းဖြစ်လိမ့်မည်ဟုငါဤဒေါသမီလောင်လျက်ငါပြောပြီးပင်လေငါမိုးကောင်းကင်ငှက်တောတရိษံနှင့်မြေ၌တွတ်တတ်သောတရိษံမြေပေါ်မှာရှိသောလူအပေါင်းတို့သည်ငါရှိမှတုန်လှုပ်ကြလိမ့်မည်တောင်တို့သည်ပြိုလျက်အစုံမြင့်သောအရတ်တို့သည်လဲလျက်အလုံးစုံသောအုပ်ယိုးပြုတ်လျက်ရှိကြလိမ့်မည် အရှင်သာရဘုရားမိန်တော်မူသည်ကားငါတောင်များ အရရတို့တွင် သူ့တစ်ဖက်၌ဓာကိုငါမှားလိုက်သည်ဖြင့်လူအပေါင်းတို့သည်တယောက်ကိုတယောက်ဓာနှင့်ခုတ်ကြလိမ့်မည်ငါသည် ကာလနာဘေးအသေးသက်ချင်းဘေးအဖျင်သူ့ကိုဓာပေးမည်သူနှင့်သူ၌ပါသောတက်များ အလုံးရင်းများအပေါ်မှလွှမ်းသောမိုးရီကြီးသောမိုးသည် ကန့်နှင့်ရောသောမိမိုးကိုရွာစေမည် ထိုသောငါသည် ကိုကိုချီးမြှောက်၍ယိုသေးပွေသောဂုံလက္ခဏာကိုပြလျက်များစွာသော လူမျိုးတို့ရှေ့မှထင်ရှားသောအခါငါသည်သာဝရဖျားဖြစ်ကြောင်းကိုသူတို့သိရကြလိမ့်မည်ဟု မိန်တော်မူ၏